ခန်းကြီး19အငယ်1မှ9ဤဒေလာမျိုးသားပရိသတ်အပေါင်းတို့သည်သာရဖျားမိန်တော်မူသည့်အတိုင်းတိမ်တော်တဲကထွက်၍ခရီးသွားသည်ဖြင့် ရေဖိဒိအရ၌စခန်းချကြ၏ထိုအရ၌လူများတောက်ဖို့ရာရေမရှိ ထိုကြောင့်လူများတို့ကတောက်ဖို့ရေပေးပါဟုဆို၍မောရှေကိုရန်တွေ့ကြ၏မောရှေကလည်းငါ့ကို အပေကြောင့်ရန်တွေ့ကြသည် ထာဝရဘုရားကိုအပေကြောင့်စုံစမ်းကြသည်ဟု ဆိုလေ၏လူများတို့သည် ရေငတ်၍မောရှေကိုအပြစ်တင်မြည်တမ်းလျက်ငါတို့မှဆ၍သားသမီးတို့ကိုအငတ်ထား၍တတ်ချင်းအလိုငါအေဂုတုပြည်မှအပေကြောင့်ဆောင်ခဲ့သည်ဟု ဆိုကြ၏ထိုအခါမောရှေသည်ထာဝရဘုရားအားအော်ဟစ်၍ဤလူတို့အားအကျွန်ုပ်သည်အပေတို့ ပြုရပါမည်နီကျွန်ုပ်ကိုဂဲနှင့် ပြစ်လူကြပါပြီဟုလျှောက်လေ၏ဒါဝရဘုရားကလည်းလူများရှိသူတွား၍ဤဒေလအမျိုး အသက်ကြီးသူတို့ကိုခေါ်လော့မြစ်ကိုရိုက်သောတင်းလှန်တံကိုကင်လျက်ဟောရအရတ်တို့တွားလော့ထိုအရ၌ရှိသောကြောက်ပေါ်တွင်တင့်ရှိမှငါရက်နေမည်တင်းသည်ထိုကြောက်ကိုရိုက်ရမည်လူများတောက်ဖို့ထိုကြောက်ထဲကရေထွက်လိမ့်မည်ဟု မောရှေအားမိန်တော်မူ၏ မောရှိသည်လည်းဣဒရေလအမျိုး အသက်ကြီးသူတို့ရှေ့မှထိုတို့ပြုလေ၏ဣဒရေလအမျိုးသားတို့ကဒါရဖျားသည်ငါတို့တွင်ရှိသလောမရှိလောဟုဒါရဖျားကိုစုံစမ်း၍ရန်တွေ့သောအကြောင်းကြောင့်ထိုရက်ကို မာတနှင့်မေရိဘဟုသမုတ်တည်းအငယ်ရှိမှ16ထိုအခါအာမလက်လူတို့သည်လာ၍ ရေဖိဒေအရ၌ဣဒရေလလူတို့ကိုစစ်တိုက်ကြ၏မောရှိကလည်းလူတို့ကိုရွေ့၍အာမလက်လူတို့ကိုစစ်တိုက်ခြင်းငှာထွက်လော့။နက်ဖြန်နေ့၌ဖျားသခင်၏လှန်တန်ကိုကင်လျက်တောင်ထိပ်ပေါ်မှငါရက်နေမည်ဟုယောရှုအားဆို၏မောရှိမှားလိုက်သည့်အတိုင်းယောရှုပြု၍အာမလက်လူတို့ကိုစစ်တိုက်လေ၏မောရှိအာရုံ ဟုရတို့သည်တောင်ထိပ်ပေါ်သို့တက်ကြ၏။မောရှေသည် လက်ကိုချီသောအခါဣသရေလလူတို့သည်နိုင်ကြ၏။လက်ကိုချသောအခါအာမလက်လူတို့သည်နိုင်ကြ၏။သို့ရာတွင်မောရှေ၏လက်သည်ညောင်းသောကြောင့်၊သူတို့သည်ကျောက်ကိုယူ၍မောရှေကိုထိုင်စေပြီးလျှင်၊အာရုန်နှင့်ဟုရတို့သည်တယောက်တဘက်နေ၍သူ၏လက်ကိုမကြ၏။သို့ဖြစ်၍နေဝင်သည်တိုင်အောင် သူ၏လက်တို့သည်အမြဲနေလေ၏ယောရှုသည်လည်းအာမလက်မင်းနှင့် လူများတို့ကိုဓာလက်နှင့်ဖြင့်လှုပ်ကြံလေ၏ဒါဝရဘုရားကလည်းဤအမှုကို အောက်မေ့เสียဖို့စာရေးထား၍ယောရှုအားဖတ်ရလော အကြောင်းမူကားကောင်းကင်အောက်၌အာမလက်၏အမှတ်ရှိသမျှကိုငါပယ်ရှင်းမည်ဟု မောရှေအားမိန်တော်မူ၏မောရှေသည်လည်းရစ်ပလင်ကိုတီ၍ယေဟောဝါနိတိဟု သမုတ်လေ၏အကြောင်းမူကားအာမလက်အမျိုးဤလက်တီထာဝရဖျားဤယာဇပလင်တော်ဤရံဘက်ဖြစ်သောကြောင့်ထာဝရဘုရားသည်ကာလအစဉ်ဆက်အာမလက်အမျိုးကိုစစ်တိုက်တော်မူလိမ့်မည်ဟု ဆိုတည်း